တမန်တော်ဝတ္ထုအခန်းကြီး3အငယ်1မှ7ထိုအခါပထနာပြုအပ်သောသုံးချက်သည့်အချိန်၌ပေကျုနှင့်ယောဟန်တို့သည်ဗိမာန်တော်သို့ တက်ကြသည်ရှိသောအမိဝန်တွင်ကပင် ခြေမစွမ်းသောသူတယောက်ကို သူတစ်ပါးတို့သည်ထမ်းလျက်လာကြ၏ဗိမာန်တော်သို့ဝင်သောသူတို့မှစွန့်ကြဲခြင်းကိုခံစေခြင်းဟာတင့်တယ်အမည်ရှိသောတကားနာမှာထိုသူကိုထားလေရှိ၏ ပေကျုနှင့်ယောဟန်တို့သည်ဗိမာန်တော်သို့ဝင်မီလာကြသည်ကို ထိုသူသည်မြင်လျင်စွန့်ကြဲပါဟုတောင်းလေ၏ထိုအခါပေကျုနှင့်ယောဟန်တို့သည် ထိုသူကိုစိတ်စိတ်ကြည့်ရှု၍ငါတို့အားမျှော်ကြည့်လော့ဟုဆိုလျင် ထိုသူသည်တစုံတစ်ခုကိုရမည်ဟု စိတ်ထင်နှင့်တမန်တော်တို့ကို မျှော်ကြည့်လျက်နေ၏ပေကျုကလည်းငါ၌ရွှေငွေမရှိ ရှိသည့်အရာကိုတင့်အားငါပေးမည် နာဇရက်မြို့သားယေရှုခရစ်၏နာမတော်အားဖြင့်ထ၍လှမ်းသွားလောဟုဆိုလျက်သူ၏လက်ရလက်ကိုကင်ဆွဲချီကြွလေတော်ခဏချင်းတွင်ခြေနှစ်ဖက်ဖမျက်စိတို့သည်စွမ်းအားကိုရသဖြင့်ရုတ်တရက်ထ၍မတ်တရပြီးလျှင်လှမ်းသွားလေ၏တွားလျက်ခုံလျက်ဘုရားသခင်ကိုချီးမွမ်းလျက်တမန်တော်တို့နှင့်အတူဗိမှန်တော်သို့ဝင်လေ၏ ထိုသို့လှမ်းသွား၍ဘုရားသခင်အားချီးမွမ်းသည်ကို လူအပေါင်းတို့သည် မြင်သောအခါ၊ထိုသူသည်ဗိမာန်တော်၏တင့်တယ်တံခါးနားမှာစွန့်ကြဲခြင်းကိုခံ၍ထိုင်နေသောသူဖြစ်သည်ကို သိကြသောကြောင့်၊သူ၌ဖြစ်သည်အမှုကိုအံ့ဩမိန်းမော တွေဝေခြင်းရှိ၍၊ထိုသူသည် ပေတရုနှင့်ယောဟန်ကိုအမှီပြုလျက် ရှိရာအရပ်၊ရှောလမုန်ကနားပြင် အမည်ရှိသောကနားပြင်သို့ပြေးဝင်၍စုဝေးကြ၏။ အငယ်၁၂မှ၁၆ပေကျူသည်မြင်လျင်ဣတရေလလူတို့အဘဲကြောင့်ဤအမှုကိုအံ့ဩကြသည်နီဤသူသည်လှမ်းသွားနိုင်သော အခွင့်ကိုငါတို့သည်ကိုတကိုကိုတီလအားဖြင့်ပေးပြီးတကယ်သို့အဘဲကြောင့်ငါတို့ကိုစိစိကြည့်ရှုကြသည်နီအာဗြဟံဣဇက်ယာကုပ်တို့၏ဖျားသခင်ငါတို့ဘိုးဘေးများ၏ဖျားသခင်သည် မိမိသားတော်ဤဘုံကိုထင်ရှားစေတော်မူပြီထိုသခင်ကိုတင်တို့သည်ပိလတ်မင်းလက်သို့အနှံ့၍ထိုမင်းသည်လွတ်မြည်အကြံရှိတော်လဲတင်တို့သည် ထိုသခင်ကိုငင်းပယ်ကြ၏တန်ရှင်းဖြောက်မတ်တော်မူသောသခင်ကိုငင်းပယ်၍လူအသက်ကိုတတ်ခြင်းအပြစ်ရှိသောသူတယောက်ကိုရမည်အကြောင်းတောင်းပန်သဖြင့်အသက်ရှင်ခြင်းသို့ပို့ဆောင်တော်မူသောအရှင်ကိုကွပ်မျက်ကြပြီတကားထိုအရှင်ကိုဖျားသခင်သည်တေခြင်းမှ ထမြောက်စေတော်မူသည်ကိုငါတို့သည်သက်သေခံဖြစ်ကြ၏။ထိုသခင်ကိုယုံကြည်ခြင်းအားဖြင့်ထိုသခင်၏နာမတော်သည်သင်တို့သိမြင်သောဤသူအားအစွမ်းကို ပေးတော်မူပြီ။ထိုသခင်ကြောင့်ရသောယုံကြည်ခြင်းသည်သင်တို့မျက်မှောက်တွင်ဤသူ၌စေ့စုံခြင်း အခွင့်ကိုပေး၍ရှိလေပြီ။17 ယခုလည်းညီကိုတို့တင်တို့မှဆက်၍အစိုးရသောသူတို့သည်မတိပဲလျက်ထိုတို့ပြုကြသည်ကိုငါသိ၏ခရစ်တော်သည်အသေးခံရမည်ဟုပရောဖက်အပေါင်းတို့သည်ဟောပြော၍ဘုရားသခင်ဖော်ပြတော်မူနှင့်သောအမှုကို ထိုတို့အားဖြင့်ပြီးစီးတော်မူပြီးထိုကြောင့်သာဝရဘုရားထံတော်မှချမ်းအေးသောအချိန်ကာလသည် ရောက်လာ၍တင်တို့အဖို့လူငါခံထားတော်မူနှင့်သောယေရှုခရစ်ကိုစေလွတ်တော်မူမိအကြောင်းတင်တို့အပြစ်များကိုပြေစေခြင်းငှာနောင်တရ၍စိတ်ပြောင်းလဲခြင်းသို့ရောက်ကြလောကဘာဥမှဆ၍တန်ရှင်းသော ပရောဖက်ဆရာတော်တို့နှုတ်ဖြင့်ဘုရားသခင်ဗျာဒိတ်ထားတော်မူသော ထိုကကလ အလုံးစုံသောအရာတို့ကိုအသစ်ပြုပြင်တော်မူသောကပ်ကာလမရောက်မီတိုင်အောင် ကောင်းကင်ဘုံသည် ထိုခရစ်တော်ကိုခံယူသိမ်းဆည်းရမည်ငါတို့ဘိုးဘေးများတို့အားလည်းမောရှေကတင်တို့၏ဖျားသခင်သာဝရဖျားသည်တင်တို့အမျိုးသားချင်းတို့အထက်၌ငါနှင့်တူသောပရောဖက်တပါးကိုတင်တို့အဖို့ ပေါ်ထွန်းစေတော်မူမည်ထိုပရောဖက်ဟောပြောသမျှသော အရာတို့ကိုတင်တို့သည် နားထောင်ရကြမည်အငယ်23မှ26အချင်းသူသည် ထိုပရောဖက်၏စကားကို နားမထောင်ဘဲနေအံ့ထိုသူသည်မိမိအမျိုးတဲကပယ်ရှင်းခြင်းကိုခံရမည်ဟုဟော၏ပရောဖက်ရှမွေလမှစ၍နောက်ဟောသောပရောဖက်ရှိသမျှတို့သည် ဤဒီနေ့ရက်ကာလကိုဟောပြောပြညွှန်ကြပြီ။သင်တို့သည်ပရောဖက်အမျိုးအနွယ်ဖြစ်ကြ၏။ဘုရားသခင်သည်အာဗြဟံကိုသင်၏အမျိုးအနွယ်အားဖြင့် လူမျိုးအပေါင်းတို့သည်ကောင်းကြီးမင်္ဂလာကိုခံရကြလိမ့်မည်ဟုဗျာဒိတ်ထားတော်မူ၍ငါတို့ဘိုးဘေးများတို့အားပေးတော်မူသောဗြိဉ္ဉ်တရားတော်နှင့် တင်တို့သည်ဆိုင်ကြ၏တင်တို့တွင်မိမိဒုစရိုက်တို့ကိုကျင်းဆောင်ပယ်ရှားသောသူရှိသမျှတို့အားကောင်းကြီးမင်္ဂလာကို ပေးစေခြင်းဟံဘုရားသခင်သည်မိမိသားတော်ယေရှုကိုထမြောက်စေတော်မူပြီးလျှင်တင်တို့ရှိရာသို့ရှေးဥစွာဆေလွတ်တော်မူသည်ဟု လူများတို့အားပေတုဟောပြော၏